1365ခုနှစ်ဝါကောင်လဇန်ရှင်းရဲ့ဥပုံနေဒီနေ့တနိဒာလုံးအတွက်အာယုံစွန်းနေစွန်းနဲ့အဖျော်ကြီးအလှရှင်ကတော့ဖြစ်တော့အိတ်နိုင်တို့မိသားစုကနေပြီးလှူထမ်းပါတယ်အာယုံစွန်းနေစွန်းညနေဖျော်ကြီးရောမြတ်စွာဘုရားဟောတော်မူတဲ့ တရားဒေသနာတော်ပေါ့သိခြင်းဒုက္ခမရောက်မီကုသိုလ်ကြိုတင်ပြုပါဆိုတဲ့တိုက်တွန်းထားတဲ့တရားသိခြင်းဒုက္ခသိခြင်းဆင်းရဲမိမိထံမောက်သို့မရောက်လာမီကြိုတင်ပြီးတော့ကုသိုလ်ကောင်းမှုပြုပါမြတ်စွာဘုရားကပတိကေစေဝတံကိရာယံစဉ္ညဟိတမတ္တနော ပတိကိစေဝတံခိရာယံဇင်ညဟိတာမတနောနာသကတိကစိန်တာယမန္တာဒီရောပရကမေဒီရော ကြောင်းကျိုးမြင်ရှိ ကြောင်းကျိုးမြင်သည်သူတော်ကောင်းသည်ဒီရောကြောင်းကျိုးမြင်သည်ပညာရှိသူတော်ကောင်းသည်အတ္တနောမိမိဟိတံအကျိုးစီးပွားကို ယံစင်ကအကဲ၍သိခညတ်အာတန်ထိုအကျိုးစီးပွားကိုပတိကေစေဝရှေးဥစွာကအပင်လင်ကြိုတင်၍ကိရိရာပြုရာ၏သကတိကာစိန္ဒာယလှဲသမဤအကြံအစီမျိုးဖြင့်မန္တာနှုံနှုံနှိမ့်နှိမ့်လေးလေးလန်းလန်းနာပရကမိအမထုရာ သီကံသင်္ကံလင်းလင်းမြတ်မြတ်သာလင်ပရကမေအထုရာဤသိခြင်းတရားဆိုတာဟာဘသူမှကြုတ်တင်၍ခံမှန်းလို့မရဘူးမိမိကတကယ်တမ်းကြမ်းမာပါတယ်သွားနိုင်လာနိုင်စနိုင်သောင်းနိုင်နေနိုင်ထိုင်နိုင်ပြောနိုင်ဆိုနိုင်လုတ်ကိုက်နိုင်တွတ်တွတ်လက်လက်ချစ်ချစ်ချာချာ ရှိပင်ရှိ냐တော့လဲပြုံးဆိုမမျော်လေပဲနဲ့သိသွားတတ်တယ်မနဲ့မြင်ညနေပြောက်ညနေမြင်ညပြောက်ခုမြင်ခုပြောက်အဲဒါလို့သိခြင်းတရားဆိုတာဖြစ်ပေါ်လာတတ်တယ်ငါကြံ့မရေးကောင်းရင်ဒါပဲလေအသက်ကြီးပြီမဲ့သူများနဲ့ဆိုင်ငါကြံ့မရေးကောင်းတာပါပဲနောင်တော့ခါမှာပဲလှူမဲ့တမ်းပဲစီးပွားရေးတွေ အလွန်ပြေလည်မှပဲကုသိုလ်ကောင်းမှုငါလုံးမယ်အခြေကိုဒီလိုဆွဲထက်တတ်တယ်မလုံးနဲ့ဘုရားကဒါမလုံးပါနဲ့တဲ့ကျမ်းမာရေးတွေဘယ်လိုပဲကောင်းကောင်းစီးပွားရေးတွေဘယ်လိုပဲကောင်းကောင်းအချိန်မီအချိန်မီကုသိုလ်တရားကိုလုပ်ပါတဲ့ဘာလဲဆိုတော့ကုသိုလ်တရားရှိမှသာလဲချမ်းသာမှာကိုဘုရားသံဃာမှာကုသိုလ်တရားမရှိရင်မချမ်းသာဘူးဒါကြောင့်မို့ အရင်ဥပုပ်ရလည်းဟောလာခဲ့တယ်ချမ်းသာကိုအလိုရှိတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုပြုတင်ပြုထားရတယ်။ဒါကြောင့်မိမိအကျိုးစီးပွားကိုတကယ်သဘောပေါက်နားလည်တဲ့အမျိုးကောင်းသားမျိုးကောင်းသမီးပညာရှိများသည်တဲ့။ပြုတင်ပြီးတော့ကုသိုလ်ကောင်းမှုပြုထားပါ။လှဲသမားလှဲထဲမှာဝန်တွေအပြစ်တင်ထားတဲ့လှဲသမားတူလမ်းနဲ့သူရှိတဲ့အနက်က လမ်းကောင်းကတခုဘွဲအိုင်ကြီးရှိတဲ့လမ်းဆိုးကတခုဒီလိုလမ်းနဲ့တွေ့ရှိတဲ့နေရာမှာဖြောက်ဖြောက်ဖြူးဖြူးမာမာကြွက်ကြွက်ရှိတဲ့လမ်းကောင်းကဝေးတယ်သွားတာဝေးတယ်ဘွဲအိုင်ကြီးဘာတွေရှိတဲ့လမ်းကတော့ဖြတ်လမ်းကသူကနီးတယ်နီးတော့ခီလမ်းနဲ့တွေ့ကိုလမ်းဆိုရောက်တော့ခီလမ်းနဲ့တွေ့ရွေ့လိုက်တဲ့အခါမှာအမြန်လိုတဲ့အတွက်ကြောင့်မို့ ဘွဲ့အိုင်ရှိတဲ့ဖြန့်လန်းခဲ့နေပြီးတော့ခကြီးအမြန်ရောက်အောင်ဆိုပြီးတော့အဲ့ဒီဘွဲ့အိုင်ရှိတဲ့လမ်းကိုဝန်အပြစ်တင်ထားတဲ့လှဲနဲ့လှဲသမားသွားလိုက်တဲ့အခါမှာတနေရာရောက်တော့ဘွဲ့အိုင်ထဲလှဲရောက်သွားတော့နွားတွေကလည်းပဲမယုံနိုင်မခံနိုင်ကိုကလည်းလှဲကိုမတွန်းနိုင်ဒီလိုယုံရင်ကန်ရင်ယုံရင်ကန်ရင်ပဲနွားကိုရိုက်လိုက် လှဲ့ကိုပြန်တွန်းလိုက်နွားကိုရိမ့်လိုက်လှဲ့ကိုပြန်တွန်းလိုက်ဒီလိုပဲနွားလည်းမနစ်တဲ့နိုင်ဆွဲလိုက်ရှေ့ဆွဲလိုက်နောက်ပြန်လဲလာလိုက်နဲ့ဝင်လှဲဝင်ရိုးတွေဘာတွေကျိုးလို့နွားတွေကလည်းခြေတော်တွေဘာတွေနလဲလို့ပြိုလဲလို့ဘော့အိုင်ထက်မှာဝန်အပိကျင်လာတဲ့ပစ္စည်းဥစ္စာတွေကလည်းပဲတခါတည်းဘော့အိုင်ထက်မှာဆုံးရှုံးပစ္စည်းကုန်တယ်လန်၍မှားတယ်လှဲသမားခရီးပဲစီပွားရေးသမားလန်၍မှားတော့ဘော့အိုင်ထက်မှာပဲလှဲလဲကျိုးလို့ပြဲလို့ပစ္စည်းလို့ နွားတွေလည်းနားပစ္စည်းတွေလည်းတခုမှပြန်ယူလို့မရတော့ဘွဲ့အိုက်တော့အားလုံးဆုံးရှုံးကုန်တယ်အဲ့ဒီဥပမာမျိုးလိုမဖြစ်စေရဘူးတဲ့မြတ်စွာဘုရားရှင်ကဖြန့်လန်းကမလိုက်နဲ့လမ်းယုတ်လမ်းစဉ်တိုက်သွားပါလမ်းယုတ်ကဝေးပြင်ဝေးမြတ်တော့လဲကောင်းတယ်လမ်းဖြောက်တယ်ညမာကြော့တဲ့လမ်းတိုက်သွားမှဆိုရှင်ခီးလဲကိုလို့ရှိတဲ့ခီးကိုလည်းပဲအချိန်မီရောက်နိုင်တယ် နွားတွေကလည်းပဲဘာမှပြဿနာပေါ်စရာမရှိလှည့်ဒီပလာတွေလည်းကျိုးစရာမရှိပစ္စည်းတွေလည်းဘာမှဆုံးရှုံးစရာမရှိဘူးမာကြောတဲ့ကောင်းတဲ့လမ်းကနေပြီးတော့အသိဉာဏ်နဲ့ရှင်ပြီးတော့သွားရင်ဘာပြဿနာမှရှိစရာမလိုဘာပြဿနာဖြစ်စရာမလိုပါဘူးခရကလမ်းကြီးမှားတဲ့အလှသမားပျက်စီးသွားသလိုပျက်စီးသွားတာဒီငါကြမ်းမရေကောင်းတယ်အသက်ကြီးပြီမလဲပဲငါသွားနေလားနေစနေသွန်းနေစီးပွားရေးလုံးနေကြင်တာပဲဆိုပြီးတော့ဒီလိုအချိန်ကိုတွက်မမှားစေနဲ့ မိယမိယာဒီမှာ ကုသိုလ်ကောက်မှုလုပ်ပါဒါနမိယမိယာမှာလုပ်လို့ယုတ်တိမိကိုပြုလုပ်လို့သီလကိုလည်းပဲမိယမိယာဆောင်တည်လို့တတိပါဒံဘောနာတရားကိုလည်းကျူးစပ်ပွင့်အထုလို့ဒီလိုကုသိုလ်တရားတွေကိုကြိုတင်ကောက်မှုပြုလုပ်ထားမှသာနဲ့ရတယ်မလိတာမင်းကြီးကအရှင်နာဂတိနာကိုချုပ်ထားတယ်အရှင်ဘုရားတဲ့အကြောင်းပေါ်လာမှကုသိုလ်ကောက်မှုကို ပြုလို့မရဘူးလားတဲ့အကြောင်းပေါ်လာမှကုသိုလ်ကမ္မကိုပြုလို့မရဘူးလားတဲ့ပြုတ်တင်ပြီးကုသိုလ်ကမ္မပြုเสียရလို့သလားတဲ့မလိတာမင်းကြီးကအရှင်နာခရီးဆက်တဲ့ခါကျတော့တခါတော်မင်းကြီးကိုပြဿနာတစ်ခုမိမ့်ပဲတခါတော်မင်းကြီးတဲ့ရေငတ်မှရေငတ်မှရေတွင်းကိုတူးလို့ရသလားတဲ့ ရင်ငန်းမှရင်တင်တုလို့ရတာဘုန်းကြီးပြပြရပါဘူးနော်အကြောင်းရှိရင်ကိုရင်ငန်းရင်ရေဆိုင်ရင်တောက်ဖို့ဆိုပြီးတော့ရေကိုဘာလို့ထားရလဲပြုတ်တင်တင်တူးထားရတယ်ကံတွေထဲမှာရေတွေဖြိထားရတယ်အိုးထဲမှာရေတွေဖြိထားရတယ်ရေတွင်းရဲ့ကျွတ်တင်တူးထားရတယ်အလူရှိတဲ့အခါအလွယ်တကူအတုပ်ပြူနေအောင်ရင်ငန်းရင်လည်းပဲတုပ်ပြူနေအောင်ချက်ဖို့ပြုတ်ဖို့အလူရှင်းလည်းပဲတုပ်ပြူနေအောင်ရေတွင်းရေကံကိုကျွတ်တင်လုပ်ထားရတယ်ရေငန်းမှရေတွင်းသွားတူးလို့မရဘူး ရင်ငတ်မှရည်တွင်သူရဲ့အခြေနောက်ကျသွားပြီအကျိုးမပြူဘူးတခါတော့မင်းကြီးဒါကြောင့်မကုသိုလ်ကောက်မှုဆိုတာကြိုတင်လုံးထားရတယ်သေဘိနိမှသေမိရခတွင်းရောက်ခါနိမှကုသိုလ်ကောက်မှုလုံးလုံးမရဘူးကြိုတင်လုံးမှအကျိုးရှိတယ်နောက်ဥပမာတစ်ခုကသမင်းစာမှလဲထွန်ပြီးတော့စဘာစိုက်လို့မရပါဘူးတဲ့သမင်းစာမှလဲထွန်စဘာစိုက်ရင်သမင်းစားရပါမလားမစားနိုင်သေသွားလိမ့်မယ် လက်ထုံတဲ့အချင်းနဲ့စဘာဆိုင်တဲ့အချင်းနဲ့စဘာတွေဖိနန်းတွေဖြစ်ပေါ်လာတဲ့အချင်းနဲ့အရေးသေးရတဲ့အချင်းနဲ့ထူရထွန်းရတဲ့အချင်းနဲ့ခဲရပြောမယ့်ချင်းဆိုရှင်သမင်းဆာမလက်ထုံပြီးတော့စဘာဆန်နေစရပါမလားသမင်းကိုစားဖို့ကြိုးလုံးရင်ကိုင်းတဲ့သူဘာဖြစ်သွားမလဲသမင်းငန့်ပြီးတော့သေသွားမှာဗောတဲ့ဒါကြောင့်မို့သမင်းဆာမလက်ထုံပြီးတော့စဘာဆိုင်လို့မရဘူးတကားတော့မင်းကြီးယူတင်ပြီးတော့စောက်ပဲတောက်ပဲဆိုတာတွေဟာ ရှာမိထားရသည်တဲ့ထမင်းစားမှဘိုက်စားမှသွားပြီးတော့ရှာလို့ကြိုက်လို့မလုပ်လို့မရပါဘူးကြိုတင်လှုပ်ထားရင်အချိန်မီစားလို့ရရဲ့နောက်တစ်မျိုးကစစ်တိုက်ဖို့အရေးကြုံလာမှလက်နဲ့အင်အားစုလို့မရဘူးစစ်ပညာကိုသင်လို့မရဘူးစစ်တိုက်ဖို့ကကြုံလာပြီစစ်တိုက်ဖို့ကြုံလာပြီမှရန်သူတွေကိုယ်နီးကိုရောက်လာတဲ့ခါကျတော့မှ စိတ်ပညာတွေဝင်မယ်လက်တိုက်ခရမိတော်တွေလိုက်ရှာမယ်ဝယ်မယ်ချမ်းမယ်စူးစမ်းမယ်ဆိုရှင်ကိုစစ်တက်လို့နိုင်ပါမလားရသူလက်အောက်ရောက်သွားမှာပေါ့တဲ့အဲကြောင့်စစ်တိုက်စစ်ပွဲကြီးနိခာနိမတိုက်ခာနိမစိတ်ပညာတွေကိုသင်လို့မရလက်နဲ့ပြည့်စုံစူးဆောင်းလို့မရအစဉ်အတတ်မြင်တရားထတာစတဲ့အတတ်ပညာတွေကိုသင်လို့မရပါဘူးတခါတော့မြင်ကြီးစစ်တိုက်မယ်ဆိုရင်ကြိုတင်ပြီးတော့စူးဆောင်းထားရသည်အနာဂတ်ပညာရှိထားရသည်ဆိုလင်းရတော့ဖြင့် အနာဂတ်ပညာရှိဖို့လိုတယ်သူတို့ဆိုလိုတယ်အနာဂတ်ပညာကိုသဘောပေါက်နားလည်မှကုသိုလ်ကောင်းမှုဆိုတာဟာရဲ့ရဲ့ရော်ရော်ပြုလို့ရတယ်သေခာနိကြမှအကုအထဘာမှလည်းမရှိတော့ဘူးအသက်လေးဖုတ်လိုက်ဖုတ်လိုက်အသက်ရှူရခရတော့မှကုသိုလ်ကောင်းမှုပြုရင်စေတနာသရာတက်ထက်ထက်တန်တန်ရှိပါအောင်မလားမရှိနိုင်တော့ဘူးမရှိနိုင်တော့ဘူး ကိုယ်မှငွေကြေးစုဆုံးထားတာတွေရှိပြီညာတော့လဲပဲထက်ထက်တန်တာကုသိုလ်ကောင်းမှုမလုပ်ရတော့ဘူးမလုပ်နိုင်တော့မလုပ်နိုင်ဘူးဆိုရင်ကုသိုလ်ကောင်းကျွတ်နဲသွားပြီအကျုပ်ပေးနဲသွားပြီဒါကြောင့်ကုသိုလ်ကောင်းမှုဆိုတာဟာမအုံမီအသက်အရွယ်ငငယ်ရွယ်တဲ့ကနေပြီးတော့ငယ်ရွယ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒါနသီလဘာဝနာကုသိုလ်တွေကိုစုဆောင်ထားရသည်သက်အရွယ်အလယ်လားရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲကြမ်းကြမ်းမှမှရှိတဲ့ကာလတည်းကနေပြီးတော့ဒါနသီလဘာဝနာကုသိုလ်စုဆောင်ထားရအသက်ကြီးတဲ့ပုဂ္ဂိုလ်တွေကလည်းပဲ ကြံ့ကြံ့မမသွားနိုင်လာနိုင်ရှိတဲ့အချိန်ကာလတည်းကနေပြီးတော့ကုသကောင်မစူးစောင်းထားရသည်မစူးစောင်းပဲသွားရင်ဘာလာသချင်းကြီးဖြစ်သွားမယ်ခုနတော့လှဲသမားကုံတယ်လို့ဘွဲ့အိုင်ထဲမှာလူလဲပင်ပန်းလက်တွေလဲကျိုးနွားတွေလဲနာပြည့်စည်တဲ့ဆုံချုံဖြစ်ကုန်မယ်အဲ့ဒီဥပမာတုံးချက်ကိုရှင်နဂါသေနကမဏိတာမင်းကြီးကိုဖြေကြတဲ့အခန်းပါပဲဒါကုသကောင်မှုဆိုတာဘယ်လိုလုပ်ရပါလိမ့်မလဲကျိုးတင်ပြီးတော့လုပ်ရသည် အခွဲအခါရောက်မှကုသိုလ်ကောင်းမှုလုပ်ရင်ကိစ္စပြီးပါမလားမပြီးနိုင်ဘူးစိတ်တိုက်ခါနီးမှလည်းနဲ့ဆူဆောင်းလို့ရပါမလားသမင်းစာမှလည်းထုံလို့ရပါမလားရင်ငန်းမှတင့်တူလို့ရပါမလားဒါဆိုဘုန်းကြီးတို့တရားနာနေကြပုဂ္ဂိုလ်တွေက ရေတွင်းရင်တူထားပြီးပေါ့လက်တွေလက်တူတာသမင်းသမင်းချက်ဖို့ရန်အတွက်ဆန်တွေဘာတွေလည်းပဲစီတွေဘာတွေလည်းပဲအိမ်အိမ်ပေါ်မှာဆူဆောင်းပြီးပြီပေါ့ရန်သူတိုက်ဖို့လက်နဲ့ခရမ်းမိကြော်တွေလည်းပဲအိမ်ပေါ်မှာဆူဆောင်းပြီးပေါ့ဟုတ်ရမလား လက်နှခဲမိကြဘယ်လောက်ရှိရှိသလဲဘုရားကရန်သူကများတယ်နော်ရန်သူကများတယ်မဟုတ်လားရန်သူများဆိုတော့ဓာတ်တစ်ချောင်းနဲ့ဒုတ်တစ်ချောင်းနဲ့စုဆောင်းထုတ်ရပါမလားဘာစုဆောင်းဖို့လိုတယ်လဲမြားကြီးပဲလိုတယ်နော်လက်နဲ့ကြည့်တဲ့မြားကြီးပဲလိုတယ်စိတ်ပညာလည်းပဲတတ်ထားဖို့လိုတယ်မဟုတ်လားအများကြီးလိုတယ်လူတွေကအဲ့လောကကြီးမှာပဲအသာပေးပြီးတော့နေကြထင်ကြတွေ့ကြမို့ မမျော်လင့်ပဲနဲ့ပြုံးခနဲ့ယောဂဝေဒနာဖြစ်လာတဲ့ခါကျတော့မျက်ရည်လေးပြပြီးသိသွားရသည်တဲ့ဒါကြောင့်ချမ်းသာတစ်ခုမက်မောမှုကြောင့်ပူပူရွရွကြိုးပမ်းကြလဲဒုက္ခပင်လဲကြဲထက်ကြဲသည်ရွယ်တိုင်းမမြောက်ပါတကားတဲ့ဘုလိုပြသချမ်းသာတစ်ခုမက်မောမှုကြောင့်ပူပူရွရွကြိုးပမ်းကြလဲဒုက္ခပင်လဲ ကျေထက်ကျဲသည်ရွယ်တိုင်းမမြုပ်ပါရကချမ်းသာကိုလူလာအတွက်ကြောင့်မို့ဒီချမ်းသာနောက်တကောက်တော့လိုက်တဲ့ပုဂ္ဂိုလ်ကကိုကိုရည်ရွယ်ချက်အတိုင်းပြည့်စုံနိုင်ရလားတဲ့ဘုရားကပြည့်စုံနိုင်ရလားကိုလူအတိုင်းပြည့်စုံတဲ့ပုဂ္ဂိုလ်ဆိုလောကမှာရှိရလားမရှိနိုင်ဘူးဘုရားပိသဟောလေးရလည်းပဲမတင်တယ်နိုင်တရားလေးရလည်းမတင်တယ်နိုင်တရားလေးရတော့ဟောလေးကိုလူချင်းတို့မဟုတ်လားဟောလေးကိုရတော့ဟောလေးတွေဟောလေးတွေကိုဘာဖြစ်တယ်လဲ လုံကျင်ပြန်ရော့ဒီတော့ဒါရီယာရှာဖွေရဘူးလေရှိရတာရှာဖွေရတဲ့ကိစ္စတွေရှိတယ်မဟုတ်ဘူးလားဒီလိုရှာရင်ဖွေရင်ရှာရင်ဖွေရင်နဲ့ကိုယ်အလိုတိုင်းပြည့်စုံရလားတဲ့မပြည့်စုံဘူးဒါကြောင့်ချမ်းသာတစ်ခုမဲ့မောမှုကြောင့်ပူပူရွာရွာကြိုပန်းကြလဲဒုက္ခပင်လဲကြဲထက်ကြဲသည်ရွယ်တိုင်းမမြုပ်ပါရကဒုက္ခတရားတွေကပင်လေလိုပဲကြဲဝန်းတယ်တဲ့ ။အိုရတဲ့ဒုက္ခ၊နာရတဲ့ဒုက္ခ၊သိရတဲ့ဒုက္ခတွေပြီးရင်လောကမှာအခြားခြားဒုက္ခတွေကလည်းအများကြီးမှမဟုတ်ဘူးလား။သာသမီဒုက္ခ၊သာဒုက္ခ၊သမီဒုက္ခ၊လင်းဒုက္ခ၊မယားဒုက္ခကိုယ်နဲ့သွေးသားတော်စားတဲ့ပုဂ္ဂိုလ်တွေကဖြစ်ပေါ်လာရတဲ့ဒုက္ခသွေးသားမဆန့်ညာတော့လည်းပဲရောင်ရင်မိတ်ဆွေငယ်ချင်းတွေဖြစ်ပေါ်လာတဲ့ဒုက္ခတွေကအများကြီးပဲမဟုတ်လား။တနေ့တနေ့ဟိုအကြောင်းတရားအကြောင်းဖြစ်ပေါ်လာအကြောင်းတွေကအများကြီးပဲမဟုတ်လား။ကိုယ်မှာပိုက်ဆံတပြားတစ်ခါမှမရပဲညာတော့လည်းပဲ ကိုကကူညီရကူညီကြတဲ့လုပ်ငန်းတွေလည်းအများကြီးပဲမဟုတ်ဘူးလားဒါကြောင့်မို့ကိုရည်ရွယ်ချက်အတိုင်းပြည့်စုံတဲ့ပုဂ္ဂိုလ်ရှိသလားလို့မင်းရင်ဘယ်လိုပြောမလဲဘုန်းတော်ပြည်သားရှိလားရှိတဲ့တရားနာနိုင်ကြအဖွားတွေရှိသလားရှိသလားဟိုးနောက်နောက်တန်းအတရားနာတဲ့ပုဂ္ဂိုလ်ရှိလားမရှိဘူးဒါကြောင့်ညံလို့တယ်မဟုတ်လားညံလို့တယ်သန္တာအာသာလို့အိဆာပြည့်တဏှာလောင်မိထိန်ထိန်ကြီး၍ ကြည်ပွားလူလေးရှားဖွေကြံ၍မှုချုပ်ထွေးသည်အိတ်ခွေအရှင်းနောက်ဆံတင်သည်ထံချင်းဒုက္ခဘာရကဆန္ဒအာသာလူအိစာဖြင့်တဏှာလောင်းမိထိန်ထိန်ကြီး၍ကိုကရှားကြံနေတဲ့လောဘတဏှာတွေက များတော့လူအင်ဆန္ဒတွေကဆန္ဒအာသာလူအိစာကိုလူကျင်တဲ့ဟာတွေအများကြီးပဲ ကိုလိုချင်တဲ့ဟာတွေအများကြီးဖြစ်ကကြတော့အဲ့တဏှာလောင်မိရဘာဖြစ်နေတယ်လဲကိုမလောင်နေတယ်မဟုတ်ဘူးလားတဏှာလောင်မိထိထိညှိ၍ကြီးပွားလိုလေရှားဖွေကြံရိပ်မှုချုပ်ထွေးသည်တဏှာမိရတခါထိထိညှိပြီးတော့လောင်နေတဲ့အထက်ကနေပြီးတော့ကြီးပွားလိုလေလေရှားဖွေလေလေကြီးပွားလိုလေရှားဖွေလေရှားဖွေလေလေလုပ်ငန်းကိစ္စတွေကရှုပ်ထွေးလေလေဒါလိုမဟုတ်လားရှားဖွေလေလေလူမှုရေးကိစ္စတွေကရှုပ်ထွေးလေလေအင်းကြီးချမ်းသာကိုရနိုင်ရလား ရရလားမရနိုင်ဘူးဒုက္ခတွေနဲ့သာဘာဖြစ်ရလဲကြုံရသည်တဲ့အဲကြောင့်သန္တာအာသာလို့အိဆာဖြစ်တဏှာလောင်မိထိန်ထိန်ကြီး၍ကြီးပွားလူလေးရှာဖွေကြံ့ရိပ်ရှုပ်ထွေးမှုရှုပ်ထွေးသည်အိခွေမရှင်းနောက်ဆန်တင်းသည်ခံပြင်းဒုက္ခပါဒကာကိုကျမ်းနာနေကြပုဂ္ဂိုလ်ဒီဒီဒုက္ခနဲ့မတွေ့ရပဲဘူးလား ကိုတရားနာလာခဏီမှာမနေ့ညကဘာဒုက္ခတွေတွေ့ဖြတ်တယ်ဘုန်းကြီးတို့ပြသမတွေ့ဘူးလားဒုက္ခတွေ့ရလားတွေ့မှာမဟုတ်ပါဘူးထင်ပါရဲ့နော်ချမ်းသာနိုးနိုးစိတ်အကိုဖြစ်ဟာကိုစိတ်လို့ကိုအကွက်တယ်ဟုတ်လားချမ်းသာလဲနိုးနိုးချမ်းသာလဲနိုးဒီလိုမဟုတ်ဘူးလားနောက်လာတော့စီးပွားရေးတွေပုတ်ကြီးပွားလိမ့်မယ်အနောက်လာတော့ပုတ်ကြီးပွားရေးစီးပွားရေးပုတ်ကြီးပုတ်တော့ကြီးပွားလိမ့်မယ်ဒီလိုလို့တောင့်တမှုသဘောတရားတွေမရှိဘူးလား ချမ်းသာနိုးနိုးစေအားကိုဖြင့်အကျိုးငတ်မြော့စောက်ပါတော်လဲသွေးချောတိမ်ပါထင်ချက်မှသည်စောက်စားရာယုမနှံပါတကားဒီသဘောမရှိပဲဘူးလားချမ်းသာနိုးနိုးစေအားကိုဖြင့်အကျိုးငတ်မြော့စောက်ပါတော်လဲညှို့နေတယ်မဟုတ်လားအဲငါအသားလေးရဖြစ်နိုင်ငံရချသွားပြီးတော့စီးပွားရေးရှာနေတယ်တစ်နှစ်တည်းသလားသလားသလားငွေဘလောက်ဒီဘလောက်ဒီပို့လိုက်မယ် လို့ဒီလိုမမျှော်ဘူးလားပြည်တွင်းလုပ်ငန်းတွေကလည်းပဲနောက်လာတလားဆိုရင်စီးပွားရေးတွေဘလောက်ထိတိုးတက်လာပါလိမ့်မယ်လို့မမျှော်ခဲ့ဘူးလားဒီလိုမျှော်ရင်းမျှော်ရင်းနဲ့ဘာဖြစ်သွားတယ်လဲဗျုံဆိုဘာဖြစ်သွားတယ်လဲပြိုကွက်ပျက်စီးကုန်တယ်တဲ့ချမ်းသာနုံနို့စေအားကိုဖြစ်အကျိုးငတ်မျောစောက်ပါတော်လဲသွေချော်တိမ်ပါထင်ချက်မာသည်သွေချော်တိမ်ပါလုံးရင်ကိုင်းနဲ့တိမ်ပါချောင်းညွှန်သွားတဲ့တိမ်မရှိပဲဘူးလား မမျော်လေးပဲနဲ့ဖြစ်သွားတာတွေမရှိပေဘူးလားရှိတယ်တဲ့သွေးချော်တိမ်ပထင်းချဲမှသည်စောက်ရကြို့မနှံပါရကစောင့်နေရတဲ့ကျွတ်နာသေးရဲ့လားဒါကြောင့်ဒါလေးလိုက်ပြီးတော့စောင့်မနေနဲ့တဲ့ဘယ်ခေကြမ်းမှကုသိုလ်ကောင်းမှုပြုမယ်တရားအားထုတ်မယ်ဒါနပြုမယ်သီလဆောင်တိမသတိပဋ္ဌာန်တရားအားထုတ်မယ်ဖျားသွားမယ်ကြောင်းဆောင်မယ်ဒီလိုလုံမနေနဲ့ရှိတာလေးနဲ့ဘာလို့ရမလဲ ကုသိုလ်ကောင်းမှုကိုပြုပါတဲ့ဘယ်တော့မှပြုမဲ့ဆိုတာမျိုးတွေမထားနဲ့တဲ့ငါသားလေးနိုင်ငံချက်ကပြန်မှငွေပိုးလိုက်မှဘယ်တော့ပိုးလိုက်မှကုသိုလ်လုပ်မယ်ဒီလိုမျိုးညှို့လိချက်တွေမထားနဲ့စီးပွားရေးတွေဘလောက်ကြည့်ရရှိလာမှငါကုသိုလ်ပြုမယ်ဒီလိုမထားနဲ့ရှိတာလေးနဲ့ဘာလို့တလဲပြုလိုက်ပါဒီကနေ့ဆွန်ကျွေးရင်ရင်ဒီကနေ့ပြုလို့မရပါဘူးလားမရဘူးလားပိုက်ဆံရှိရင်စိတ်ထဲမနဲ့အစောကြီးသွား ဘုံငါမဆွန့်ချလို့များပဲဘူးလားနောက်တပတ် နောက်တပတ်ဒီလိုအချိန်ကိုဆိုင်ငံစရာလိုသေးရဲ့လားမလိုပါဘူးဒီနေ့လှူရှင်တိုက်ရှင်ဒီနေ့လှူသွားလှူဖြစ်နေတယ်မဟုတ်ဘူးလားဖြစ်နေတဲ့ကုသကို ဖြစ်တဲ့နီးနဲ့လုပ်ပါဖခင်ကတိုက်တွန်းတယ်သေခြင်းတရားဆိုတာဘာဖြစ်နေလဲကိုယ်ဆိုင်ငံထောက်ရသလားဖက်ရှင်လက်ထက်တော့မဟာဒါနကုံပဲကြီးဆိုတာမြတ်စွာဘုရားကြွားသွားတော်မူတဲ့ခါတည်းကုံတယ်ကြီးက သောတိမြို့ရဲ့အပြင်တနေရာမှာမြို့ပြင်မှာလှဲဝိုင်းကြီးတွေနဲ့ကျူပြီးတာဆိုလှဲဝိုင်းကြီးဆိုရှေ့ကလှဲတင်နေပဲကုန်တယ်သွားရတာသောတိမြို့အပြင်ဘက်မှာလှဲရွာကြီးတရွာလိုပေါ့ကုန်တယ်လှဲကြီးရတဲ့နေဆိုရရှင်900 1000ရှိကြတာကိုလှဲကုန်တယ်ကြီးတွေရွာရဲ့လိုဖြစ်ညွန်နေတယ်မဟာသနကုန်တယ်ကြီးတနေ့တော့မြတ်စွာဘုရားအမှုရှိတဲ့သံဃာတော်မြတ်သူဆုံးပြစ်ပေးတယ်ဘုရားရှင်ကသိတော်မူတယ် မာသနာကုံတကြီးဒီနေ့ကွယ်လွန်မယ်လို့စัจင်ပဲအကြောင်းကြောင့်မာသနာကုံတဒီနေ့သိမယ်လို့ဖះကသိတယ်သူကသိရလားအဲ့လှေဝိုင်းကြီးထံမြတ်စွာဘုရားရှင်ကိုတော်မြတ်ကြွပြီးတော့သူလှူတဲ့ဆုံးကိုဖုံးပေးသုံးဆောင်တော်မူပြီးတော့ဖះကိုသူလမ်းလိုက်ပို့တာသဘေလေးပိုက်ပြီးတော့ထမ်းပြီးတော့ဖះကိုလိုက်ပို့ဒီနေရာရောက်တဲ့ခါကျမှဆိုပြတပည့်တော်များပြန်ပါရစေဆိုပြီးတော့ဖះကိုသဘေပေး ပြန်သွားတော့မြုံဆိုမမျောလဲပဲလမ်းကတဲ့နေရာမှာစိတ်လူမရနဲ့ရန်သူလက်ခက်ရောက်ပြေသွားရော့စိတ်လူမြားထိပြီးတော့သူဘာဖြစ်သွားတယ်လဲရန်သူလက်ခက်ရောက်လမ်းကြားမှာဘာဖြစ်သွားလဲသူတို့စခန်းချတဲ့အလှဲဝန်းကြီးကိုမရောက်မိပဲပြေသွားရော့ဒီလိုသိမဲ့ဆိုတာ तू သိရလားသိသိမဲ့ဆိုရင် तू လာပါမလားဖခင်ကသိလို့ ဒါမဲ့ तू လောလောလတ်လတ် तू မသိမိမှာကုသိုလ်ကောင်းမှု तू ပြုသွားတယ်မဟုတ်ဘူးလားကုသိုလ်ရောက်သွားတယ်မဟုတ်ဘူးလားသေတော့အပယ်လေးပါမလားဘူးနတ်ပြည်ရောက်သွားတယ်ဘုန်းတော်ပြည်သားဘယ်ရောက်သွားတာတော့ဗုဒ္ဓ ानु တိဘောနာဖရာကိုဖရာမရှိတော့တန်ခါတော်ထူတန်းရဒါနကုသိုလ်ထတာတို့နှလုံးသွင်းပြီးတော့နေတယ်တိလကုသိုလ်တွေဖတ်တတ်တာနှလုံးသွင်းပြီးတော့နေတယ်ဖရာဂုံတော်တွေထတ်တာနှလုံးသွင်းပြီးတော့နေတယ်သူပြည့်တဲ့ကုသိုလ်ကောင်းမှုလောလောလတ်လတ်ပြုရင်းနဲ့နှလုံးသွင်းပြီးမြုံနဲ့ဆိုသေသွားတော့အပယ်လေးပါလားသေးလား ဘယ်သွားတော့အေးဒါကြောင့်သေခြင်းတရားဆိုတာမြဲတယ်နေခြင်းတရားမြဲရလားမမြဲဘူးဒါကြောင့်ကုသိုလ်ကောင်းမှုကိုအချိန်ဆွဲပြီးတော့လုံးလုံးဖြစ်ပါမလားဖြစ်ပါမလားအဲမဖြစ်ဘူးဒီမှာဘုန်းကြီးတွေကြောင်းတက္ကမကြီးတွေတရားအထုတ်ရအောင်ဆိုကြောက်ဆောက်စားတယ်ဘယ်သူမှမလာဘူးနေသမားတယောက်မှမရှိဘူးဒီကြောင်းရောက်လို့ရှိရင်ဘုန်းကြီးရောက်လိုက်ရှင်တယ်နေသမားဘယ်သူမှမရှိပဲကိုတရားအထုတ်မဲ့သူအမျိုးသားလည်းမရှိအမျိုးသမီးလည်းမရှိဘယ်သူမှမရှိကြောင်းဆိုဒီတစ်ဆောက်ဒီတစ် အပန်းတိုက်ကြမ်းတိုက်တမျက်စီလှက်ရှင်းလင်းခိုင်းနေရတယ်ဘယ်သူမှနေတယ်မှမရှိဘူးဘုန်းကြီးတို့ပြည့်တယ်ရောက်လို့ရချင်းဘုန်းကြီးကရောက်ရှင်တယ်ဝယ်သမိုက်ရှင်လိုက်စားပေးပါလားဘုန်းကြီးရောက်ရှင်တယ်အဲရှော့သိပြီးတော့သိခုံနဲ့ရရောင်းတဲ့ကုံတော့သိ900နဲ့ရဘုန်းကြီးရောက်မယ်ကဲဘုန်းကြီးတို့ပြည့်တယ်ဝယ်သမိုက်ကိုရှာပေးတယ်ဟုတ်တယ်ကြောင်းတကာတွေဟုတ်တယ်မဟုတ်လားဟုတ်တယ်မဟုတ်လားဒီနာကြောင့်အချိန်ကိုဆွဲပြီးတော့ မနေနဲ့ကြိုတင်ပြီးတော့ကုသိုလ်ကောင်းမှုကိုပြုပါလို့ဖះတိုက်တွန်းတော်မူတယ်ဖះဟောတဲ့တရားနားလည်တယ်မဟုတ်လားအေးနားလည်တယ်ဒါရမို့အိုရင်တရားနာရင်တရားဒီတရားတွေကရှောင်လွှဲလို့များတဲ့အတွက်ကြောင့်မို့မအုံမီမနာမီမသိမီကြဲကနေပြီးတော့ဒါနသီလဘောနာကုသတဲ့ကိုယ်မှာအလိုအလောက်ရှိတယ်ဆိုရင်စိတ်ပူစရာလိုသေးရလားလိုသေးရလားဆိုအိုရာငါမကြောက် ငါမဌာနအလိုအလောက်အိုရာငါမကြောက်ငါမသီလအလိုအလောက်သေရာငါမကြောက်ငါမဘာဝနာအလိုအလောက်နာရာငါမကြောက်ငါမဌာနအလိုအလောက်ငါမ နာရာငါမကြောက်ငါမသီလအလိုအလောင်းနာရာငါမကြောက်ငါမဘာဝနာအလိုအလောင်းဝေရာငါမကြောက်ငါမဌာနအလိုအလောင်းသေရာငါမကြောက်သေရာငါမကြောက်ငါမသီလအလိုအလောင်း ဝေရငါမကြောက်ဝေရငါမဘဝနာအလိုအလောင်းတကယ်ဟုတ်ရဲ့လားဘုန်းကြီးဖြာပေးလို့လက်ဆိုရသလားတကယ်တော့ပိဿမရှိနေရလားကဲဘုရားပိဿဘုန်းကြီးကဖြာပေးလို့လက်ဆိုရသလားကိုမကွာတကယ်ကိုရှိနေသလားကဲဘုန်းကြီးမေးတယ်ဆိုပါတော့ဥပမာဘုန်းကြီးမဖြေနဲ့မစိတ်ထဲကနေဖြေဟုတ်ရမလားတကယ်လို့လောက်သလားဒါန တကယ်သီလအလိုလောက်သလားတကယ်ဘာဝနာလိုလောက်သလားကိုယ့်အကိုဘာလို့ရမလဲစဉ်းစားရမယ်မဟုတ်လားစဉ်းစားကြရမလို့ဘူးလားဟာဘုန်းကြီးစဉ်းစားဖို့တရားဟောတာနော်နော်စဉ်းစားဖို့ဟောတာမဟုတ်လားအေးဆယ်နိုင်ထူသွားပြီဒါကြောင့်မို့ကိုယ်မှဒါနသီလဘာဝနာကုသအလိုလောက်ရှိရင်ဒီအိုချင်းနာချင်းသေချင်းတရားတွေ့ရတဲ့အခါမှာရဲရည်တယ်ပြိတ်ပြီးတော့ကြောက်เสียမလို့ဘူးကြောက်တော့တောက်တာပဲမဟုတ်ဘူးလား ကြောက်ပင်ကြောက်များတော့လဲကိုယ်မှလက်နဲ့ကရိယာအစုံနဲ့ရှိရဆိုရှင်သိပြီးတော့တကယ်အရေးကြုံရင်ကိုကာကိုလိုရတယ်မဟုတ်လားလာစမ်းသိခြင်းတရားငါမှဒီကုသလငါမှရှိငါဘယ်တော့မှပလေပါမလာဘူးလို့အမကန်ကြိုက်တရားကိုမှရှိရင်တကယ်ကြောက်ဖို့လိုသေးရလားမလိုတော့ပါဘူးနော်အကျိုးတင်ပြီးတော့အလုံးပြင်ဆင်ထားကြပတိကေစေဝတံကိရာယံဇင်ညာဟိတမန္တနော နာတကတိကာစိန်ဒါယမန္တာဒီရောပရကမေဒီရောကြောင့်ကျိုးမြင်သည့်ပညာရှိသူတော်ကောင်းသည်ဟိတမတ္တနောမိမိအကျိုးစီးပွားကိုယံစင်ညအကေ၍သိခညအတန်ထိုအကျိုးစီးပွားကိုပฏิကိစေဝရှိဥကအပင်လင်းကျုတ်တင်၍ခရီရာပြုရ၏တကတိကစိန်ဒါယလှဲသမဤအကြံမျိုးစီအကြံစီမျိုးဖြင့် မန္တာနှုတ်နှုံနှိမ့်နှိမ့်နှိမ့်နှိမ့်ကိုကိုလေးလေးလန်လန်နာပရကမအမထောယသီကံသီကံလှင်းလှင်းမြတ်မြတ်ပရိကမယအတုယဣတိကြီးသောဘဂဝါသလောကထောတာရှင်တော်မြတ်ဘုရားသည်ဒေဝတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပြီတတိကဲရေစချအောင်လိုက်ဆိုရ အရှင်ဖယားတပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာတော်ကြီးဤအရှိတိဓာတ်ခိုင်မြဲပါစေခြင်းအကျိုးငါ၎င်းတန်တရာဝဆင်းရဲ့မှလွန်မြောက်၍ မဉ္ဇဏ်ဖုန်ဉဏ်ဖြစ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနာနိဗ္ဗာန်သုံးထံသောချမ်းသာများကို၎င်း တကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍ကရဏဂုံသီလသုံးပါးနှင့်တကွာအင်္ဂါ၈ပါးရှိသောဥပ္ပိုလ်သီလတော်မြတ်ကိုအပိုင်အချအားဖြင့်ခံယူဆောက်တည်ပြီးလျင်ယနေ့တနိဒ္ဒအတွက်တော်အေးအေးနိုင် မိသားစုတို့ကမွန်မြတ်သောဆွန်ခဲ့ဘွယ်ဘောစဉ်ချုပ်ချင်းရတာအဖျားဖျားတို့ကိုတရာကြည်ဖြူပိတ်လူပါကုန်၏ထိုမတပါမြမ၌ရှိသော လူတန်းဘွယ်ရာပစ္စည်းများကိုလည်း ရာကြည်ဖြူပိလှူပါကုန်၏ဤဝတ္ထုငွေတို့မှဖြစ်ပေါ်လတသောယဟန်တော်တို့အားအာသာတိလိုရာယာပစ္စည်းလေးပါးကိုကပိယကရကထံအနှံ၍တရားကိုပူဇော်သောအဖြစ် ရာကြည်ဖြူဝိလူပါကုန်၏ဤသို့တပည့်တော်တို့သည်ယနေ့အဖို့၌လူဒန်းရသောဒါနာကုသိုလ်စောက်တရားသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်သာသနာရေးနှင့်စာ၍ ကူညီကြရသောဝေယဝိသကုသိုလ်တရားနာရသောဓမ္မတဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်စုဤကုသိုလ်အပေါင်းသည်အသဝတရား၄ပါးတို့ဤကိုရာကုံကြောင့်ဖြစ်သော မိတ်ညာဖုံညာနိဗ္ဗာန်ကိုလင်းမြန်စွာရွတ်ဆောင်နိုင်ပါစေတည်းဤကောင်းမှုကုသိုလ်ဝေစုကိုကျွန်ုပ်တို့ဤအတိသီသောယေစုကြည်မာမိဘဘူဘွားဆရာသမားအဆွေအမျိုးတို့အား အမြအမြဝိဝေပါကုန်၏ယနုတ္တောဤကိုဆောင်နဲ့အိမ်ဆောင်နဲ့မြို့ဆောင်နဲ့နယ်ဆောင်နဲ့သာသနာတော်ဆောင်နဲ့ဤခါကိုမြိုင်သာသနာရိပ်သာဆောင်နဲ့လောကကိုစောက်ရှောက်သောနဲ့ ကြာမင်းယမမင်းမြမာမင်းအစရှိသောနတ်အပေါင်းတို့အားအမြာအမြာတွေ့ဝေပါကုန်၏အထူးအားဖြင့်ဒီကြောင့်တိုက်သို့ယခုရောက်ရှိနေကြသောလူပြိဿအပေါင်း နတ်ပရိသတ်ပေါင်းတို့အားအမြပိဝေပါကုန်၏အမြပိဝေပါကုန်၏အမြပိဝေပါကုန်၏အာလုံသောအတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုပြုသမျှကုသိုလ်ကောင်းမှု၏အဖို့ဘာကကိုထတူထမျှ ရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေအာလုံးကြာကြာသမျှအမျှအမျှအမျှယူဝမူကြ အမြအမြယူတော်မူကြ